ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌18ရက်4လ69ခုနှစ်နေ့လယ်ပိုင်းတွင် ဟောကြားတော်မူသောတရားတော်လောကတတိဘူတာနိတာပါနေဝတဟတနာယောသကာလကတောဘူတောတာဘူတာပကနိပစီတဲ့ဒါဆိုပါဠိတော်ဗျာ ကာလောအချိန်လို့ခေါ်တဲ့ကာလာရှိသည်တဟတနာမိမိနှင့်တကွပါပါနေဝအလုံးစုံသာလင်ဖြစ်ကုန်သောဘူတာနှင့်တတဝါပေါင်းတို့ကိုကတတိဝါမျိုးလေးရဲ့ရှိနေသည်ယောသအကျဉ်သူတီကကာလခတော်ကာလကိုဝါမျိုးလေးရဲ့ရှိပြီးဘူတော်ဖြစ်ပြီး၏ တာတော်ထိုသူသည်ဘူတာပစနေတတ္တဝါတို့ကိုဝါမျိုးသောကာလကိုပြန်လီဝါမျိုးလျက်ရှိသော သူဖြစ်သောကြောင့်ပဲစီဟိုအချိန်ကိုပြန်၍ဝါမျိုးသောသူညီပေ၏ဒါတို့ပါဠိတော်ကပြောတာလေအဲ့တော့တို့အချိန်ကြီးကတို့ကိုအမြဲတမ်းဝါမျိုးစားနေတယ်လို့ဆိုလိုတယ်ဟုတ်ကလား ဟင်တို့တင်လားဆိုတော့မဟုတ်ဘူးတဲ့ဗဟတနာဆိုတာအချိန်ကလည်းသူ့အချိန်ကိုလည်းပြန်ပြီးဝါမြုံနေတဲ့ဟုတ်ကလားဗျာတတ္တဝါတွေကိုလည်းဝါမြုံနေတယ်တဲ့အချိန်ကိုအဲအချိန်ချင်းချင်းလည်းဝါမြုံနေတဲ့ဟုတ်ကလားဗျာတို့ဆိုကြပါစို့မနေ့က6နာရီဆိုပါစို့ဟုတ်ကလား6နာရီတစ်စက္ကန့်ဖြစ်တော့6နာရီဆိုတဲ့အချိန်ကိုအဲ့ဒီတစ်စက္ကန့်အစွန်ကမြူပြီးသားမဖြစ်ဘူးလား တက္က6နာရီ20စက္ကန့်ဆိုတော့10စက္ကန့်ကို20စက္ကန့်ကပြန်မျိုးထားတာပဲမဟုတ်ဘူးလားအဲ3စက္ကန့်ပြတော့ဟောဗျာဒီလိုဒီလိုနဲ့တို့မျိုးလာတာတင်တယ်ဟင်ကြံတဲ့ရက်တွေကဟော အချိန်ကမျိုးမလာဘူးလားအချိန်ကအချိန်ကိုမျိုးမလာဘူးလားဟင်အချိန်ကအချိန်ကိုမျိုးလာတဲ့အတွက်ဟုတ်ကလားနောက်နောက်ဖြစ်တဲ့အချိန်ကအရင်ဖြစ်နေဖြစ်နေတဲ့အချိန်တွေကိုမျိုးတာတင်တယ်ဗျာဟုတ်ကလားဗျာအဲအဲ့လိုအချိန်တွေကိုမျိုးတဲ့အတွက် စက္ကန့်ကမိနစ်မဖြစ်ဘူးလားအဲမိနစ်ကနာရီကောနာရီကုံတော့ရက်ကောရက်ကုံတော့လာကောလာကုံတော့နှစ်ကောဒါမျိုးလာတာထင်တယ်ဟိဟုတ်ကလားဟိအဲ့လိုမျိုးလာတော့တို့1360ခုတို့ဒီကနေ့ရေးသေးလားဘာဖြစ်လို့တော့61ကမျိုးပြီးထင်တယ်ဟိဟုတ်ကလားဟိအဲ့ဒီတို့61တောင် မနက်က6နာရီရှိသေးလားပေါ့နှစ်ချက်ထိုးကမြူလိုက်ပြီတင်လိုက်ဟုတ်ကလားတနှစ်ချက်ထိုးကမြူလိုက်တာထင်တယ်ဟင်6နာရီကို9နာရီရအကြံပါနဲ့ပြောရင်ခွန်ကိုရှေ့ပြားရှေ့ကိုကိုရာကိုကို30ရာ30ကို17 12 1နှစ်အခုနှစ်ကနေမြူပြီထင်တယ်ဒီနှစ်ကိုလည်း3ကမြူဦးမယ်ထင်တယ်3ကို4ရပြန်မမြူဘူးလားဒီလိုဆိုအချိန်ကိုအချိန်ကတော့ပြန်ပြီးတော့သူ့ကိုယ်သူလည်းမျိုးနေတယ်ထင်တယ် တခါသူနဲ့ရှင်းပြီးသွားနေတဲ့တို့အရွယ်ရော60ခုနှစ်ကအရွယ်ရှိသေးလားပါပြလို့တော့ဟင်အချိန်ငါမျိုးတာဗျလောကရောမဲဟင်အဲ့တော့အချိန်ငါအချိန်ကိုလည်းမျိုးတယ်တို့အရွယ်ကိုလည်းမျိုးတယ်ထင်တယ်ဟဲ့ဟုတ်ကလားဒါရင်တို့အရွယ်ဟာကောစက်ကန်းနဲ့အမျှအချိန်ရဲ့ဝါမျိုးရင်ခံနေရတာထင်တယ်ဟုတ်ကလားဗျဒီလိုဆို တို့တနှစ်သားတနှစ်သမီးကအရွယ်ကိုနှစ်နှစ်သားကမျိုးတယ်ထင်တယ်ဟဲ့နှစ်နှစ်ကမမျိုးဘူးလားနှစ်နှစ်ရွယ်ဟိုတစ်နှစ်နှစ်ရွယ်မှာတစ်နှစ်ရွယ်ရှိသေးလို့လားဗျအရွယ်ကိုလည်းကာလကမျိုးလိုက်ပြီထင်တယ်ဟင်နှစ်နှစ်ကိုသုံးနှစ်ကြတော့အရွယ်ချင်းတူလို့လားအဲဒီလိုဒီလိုဒီလိုဒီလိုနဲ့တို့မျိုးလာတာတို့အရွယ်တွေကအချိန်နဲ့ဆက်ပြီးတော့ပြင်လေတော့အရွယ်ညောင်းမလားဘူးလားအချိန်ရောကုန်းမလားဘူးလားအရွယ်တွေကမညောင်းခဲ့ဘူးလားဒါကာလရဲ့ အမျိုးခံရတယ်ဟုတ်ကလားဗျာဟင်တိုင်းတို့ကာလရဲ့ဝါဖတ်တွေထင်တယ်ကာလမျိုးသမ ्या တို့ခံရတာထင်တယ်အချိန်လည်းကုန်ခဲ့ပြီဟုတ်ကလားအရွယ်လည်းညောင်းခဲ့ပြီဟုတ်ကလားဗျာဒါကာလဝါမျိုးကြီးကိုခံရတာမဟုတ်ဘူးလားဟုတ်ကလားဗျာဟင်အဲ့တော့တို့ဒီအချိန်ကတို့ဒီအချိန်သူ့ကိုလည်းသူ့ကိုသူပြားမျိုးတယ်အရွယ်ကိုလည်းမျိုးတယ် သူ့ကြည်တယ်လားဟဲ့သူ့နောက်ကကိလေသာကဝိုင်းပြီးတော့အာမပေးဘူးလားဟုတ်ကလားဗျဟင်သူ့အရွယ်သူ့အရွယ်နဲ့သူ့မှန်သူ့မှန်မထားဘူးလားဟဲ့တို့ငယ်တော့ငငယ်သလိုအဲဟိုတို့အလကြတော့အလလို့အကြည့်ကြတော့အကြည့်လို့မှန်ရောကိလေသာမှန်ထားဘူးလားဟင်စိတ်မှန်တင်းမလို့ကိလေသာမှန်ကတင်းတာတင်းတယ်ဗျာအဲ့တော့သူရဲ့တို့ကိလေသာရဲ့ထောင်းထုမှုကိုခံနေရတဲ့အတွက်တို့အရွယ်ကတော့ဘယ်နဲ့တော့ညောင်းယုံနေလား နာတဲ့ဘက်ကမရောက်ဘူးလားဟုတ်ကလားဗျာဟင်အရွယ်ကညောင်းယုံနေလားနာရောမနာဘူးလားအိုရောမအိုဘူးလားဟုတ်ကလားဗျာဟင်အဲ့တော့အချိန်ကသူ့ကြီးမျိုးတာမဟုတ်ဘူးဗျာသူ့လည်းပါစီကိလေသာလည်းခေါ်လာခဲ့သေးတယ်ဟုတ်ကလားဗျာဟင်ဟင်သူ့နောက်ကခေါ်ပါသေးတယ်နဲ့အချိန်ကသူ့ရဲ့မျိုးသလားတို့ကိုဟင် အဲသူ့သူကိုသူလည်းမျိုးတယ်ပြီးတော့ဟိုတို့တတ္တဝါဒီကိုလည်းမျိုးနေတယ်ဟုတ်ကလားအဲ့ဒီအချိန်မျိုးနေတဲ့နောက်မှာနောက်ကကိလေသာကလည်းခြေရာနှင်းပြီးလိုက်တို့ဖြတ်နေတယ်ဟုတ်ကလားဗျာဟင်ဒီလိုဆိုတို့အချိန်ကတော့ဘလောက်ကုန်ခဲ့ပြီတော့အသက်နဲ့များထင်တယ်အရွယ်ကတော့ဘလောက်ညောင်းခဲ့ပြီတော့အသက်နဲ့များကြီးတယ်ထင်တယ်ဘာရတော့ဘာရအောင်ဘာဖြစ်လို့တော့ဟင် ဘာရောက်ဟင်ဘာရောက်တော့တို့ခေါ်ရမေးလို့ရသူတို့ရဟန်တူပါဗျာဟင်သူတို့ရလို့ငြိမ့်နေတာနဲ့တူပါဗျာဟင်တို့အရွယ်နဲ့များတို့ဘာကြံလို့ဘာရတော့ခေါ်ရမေးလို့ရဟင်အဲသူတို့ရလို့ငြိမ့်နေတာနဲ့တူပါတယ်ဒါတွေဘာတယ်ဘာတယ်ဒူဒူဒူဒူနဲ့ဟင် ဟိုရှိဟာတွေကလည်းဘူတိကြီးထောင်ပြီးစကားတရားဟောနေရတယ်လို့ဘူတိဆိုင်နဲ့များဝင်ရနေသလားမသိပါဘူးဟုတ်ခေဘူတိကြီးတွေထောင်ပြီးတရားဟောရတယ်လို့ဗျာဟင်ဟင်ဟိုရှင်ဟိုရှင်မစမှာဒီမှာအဖို့ဘာရတော့ဟောသူရလို့ငိမ့်နေတာလားလို့ဗျာဟင်ဟင်ဟောဖို့ရလို့ငိမ့်နေတာလားလို့ဟင်တို့ဘာရသေးဘူးဗျာခုချိန်ဒီရောတို့လက်ထက်ဘာလဲဆိုလက်ကင်ရှိတော့ဟဲ့ ဟိနှစ်ဒီကုန်းလာပြီဟုတ်ကလားအရွယ်တွေညောင်းလာပြီတို့လည်းတဲ့လက်ဆိုလက်ခံရှိဘူးဘာဖြစ်လို့တော့အချင်းရဲ့ဝါမျိုးချင်းကိုခံနေကြလို့ထင်လားဟိအချင်းရဲ့ဝါမျိုးချင်းကိုခံနေရလို့ထင်တယ်ဟုတ်ကလားဟိုမွေးပသာထဲရောက်တဲ့ကြွက်ကဘာရတော့မွေးပသာထဲရောက်နေတဲ့ကြွက်ကဘာရတော့ဆိုဟုတ်ကလား तू ကအမျိုးကံဘဝဟုတ်ဟဲ့ရှားတဲ့ဘဝမှာဟုတ်ဖဲနဲ့ ဟုတ်ကလားဗျအဲ့တော့ဒီလိုနဲ့လဲဆင်းပြီးဝင်သွားတာဒီလိုနဲ့ပဲမွေဝန်းပိုက်ထဲမှာပေးရတယ်ထင်မဗျာဟင်မွေကစားတဲ့ဝင်နဲ့ကြွက်ဟာလေဟုတ်ကလားရဲ့တို့ကောပဲ့နေတော့တို့ကောကိုရှင်ပြောဗျာအဲ့ညီကဲ့သို့ဘယ်ညီကဲ့သို့တော့အဲ့ညီကလောကရောမကြွက်တဲ့ကမှာအဲ့ညီကဲ့သို့ဆိုတော့ဘာမှမသိညာမှမသိဒီအဖိုးရှင်လေ အလားတကြားဗျာဟင်ဟင်အဲ့တော့တို့ဟိုမွေမျိုးခံရတဲ့အတွက်လိုပဲတို့တဘဝသာရလာတယ်ဟင်တို့အချိန်ရဲ့ဝါမျိုးချင်းကိုခံနေရတဲ့အတွက်ဟုတ်ခလားဗျအဲ့တော့ဒီကြွက်ဘာလို့မွေမျိုးခံရတာတော့ဟင်သူမိမိကြီးနေလို့ထင်တယ်မွေချောင်းတာမသိလို့ထင်တယ် ဘာလို့ဒီကြွက်မွေမြူခံရတာတော့မိမေကြီးထင်တယ်အဲ့တော့မိမေကြီးနဲ့ဟိုမွေချောင်းနေတာ तू သိလားအဲ့တော့မွေမြူခံရမှာပေါ့ရာဟုတ်ကလားအဲ့တော့မွေမြူခံရတယ်ဆိုလို့မွေကကြွက်မြူတာမရှိတော့ဘူးတို့တွေ့ရတော့တော့တို့ဒီမွေတို့မြည်ဒီဟိုဖားသေးတို့ငါသေးတို့ကြွက်သေးတို့မြူလို့ရအရှင်သာမြူလို့ရဘာလို့ဆိုတော့ဒီကြွက်ကသူ့ကိုလှုပ်ပေးရတာမွေကြီးကဒီလိုပဲလှုပ်ထားဟုတ်ကလား ကြွက်ကလှုပ်ပြီးသွင်းပေးတာဗျာအရှင်းမသူမျိုးတာငါကြတော့လဲငါကဟိုလှုပ်ပြီးပေးရတာတင်ဟဲ့ဟင်ဖားကြတော့ကောဖားကလှုပ်ပေးရတာမွေရဒီလိုကြီးပသားကြီးဟာယုံဟာပေးထားတာမလွတ်ယုံလေးဒီထိမ့်ပေးထားရုံပဲဗျဟုတ်ကလားဗျဟင်အဲ့တော့သူဒီမွေတို့မြည်ဒီအရှင်ကိုသာမျိုးတယ်အသေးကိုဘယ်တော့မှလို့ဟောအသေးကလှုပ်မှမဝင်မဲနဲ့လှုပ်ဝင်လာလားဟဲ့ဟင်အသေးအသေးကြတော့ဟိုလှုပ်ဖို့ရသူအသက်ရှိသလားဟဲ့ အဲရှိဘူးရအဲအရှင်ကြတော့သူကလှုပ်တာတယ်ဟဲ့ကြောက်လေးလှုပ်လေးလှုပ်လေးဝင်လေးတယ်ဟဲ့အဲဒီလိုထင်တယ်ဗျာအဲတော့ကြွယ်ကြီးကသူ့ကိုသူ့ကိုလှုပ်သွင်းရတာထင်တယ်ဟဲ့တို့ကရောမနဲ့လင်းကြတဲ့ကနေဝင်အထိဘယ်လိုတော့ဟုတ်အသေးနဲ့သွင်းတာလားလှုပ်သွင်းလေးသွင်းနေတယ်မွေသေးဟုတ်လားဟဲ့အောင်မညတောင်ချင်းဟိုဘက်လှုပ်လိုက်ဒီဘက်လှုပ်လိုက်နေမှာပါဗျာဟင်ဘယ်လိုညလဲ တဲ့နဲ့တော့အသေးသားရှင်လားဟင်ဘာတော့မွေမျိုးသားအောင်လို့အချင်းမျိုးသားအောင်လုပ်နေတာထင်တယ်ညလည်းဟိုဘက်ဆောင်းလိုက်ဒီဘက်ဆောင်းလိုက်ဟိုဘက်ပြောင်းလိုက်ဒီဘက်ပြောင်းလိုက်နေနေမှာပါဗျာဟင်တို့ဒါမသိတာပါကိုကြီးကတော့သူ့မှာကိုဝิญဉ်ရှိတဲ့အတွက်ခြင်ကြိုက်ရင်ခြင်ကြိုက်တဲ့နေရာလေးကထားပြီးလှုပ်လိုက်ပြီးထင်ပါသေးထင်တယ်ဟုတ်ကလားရဲ့တို့လည်းဒီအချိန်တည်းဟူသောမွေကြီးပစထဲကိုလှုပ်သွင်းသွင်းနေတာထင်တယ်တို့ဟောဟုတ်ကလားရဲ့ အဲ့တော့ငွေတသက်ထဲရောက်နေတဲ့ကြွက်ဟာပဲ့နေတော့ဟဲ့မေးမှုမောမှုမပါဘူးလားကြောက်စောကောမပါဘူးလားဟင်ကြောက်စောလည်းပါနိုင်တယ်အဲမေးခြင်းမောခြင်းမျောခြင်းကောပါနိုင်ဘူးလားတို့ကောဖိုးရှင်ဘာလို့များဖိုးရှင်ဖိုးရှင်လှုပ်ဘူးဗျအနီလိုပဲလားလို့ဖိုးရင်မျောမပါဗျာအနီလိုပဲပါကဲဟင် အဖိုးမရတော့ကြပါတယ်ကိုဟာကိုဖြည့်ထားကောင်းဟုတ်ကလားဗျအဲ့တော့တို့လည်းအဲ့ဒီပဲလှုပ်သွင်းလေးနဲ့မောလို့မျောလို့ဘာပြီးတော့ဟင်မနေလင်းတော့ကောကိုကိုမှာကိုစိတ်ရှိလားမျောနေပြီမျောနေပြီဟုတ်ကလားဘာလို့အောင်မဘာလို့အောင်မဘယ်သွားအောင်မဘသူကပဲ့နင်းနဲ့တော်လဲတော်လိုက်ညိုလဲညိုလိုက်ဟင်မောပြီးတော့မျောလိုက်နေတာတင်လေဟဲ့ဟုတ်ကလားဟဲ့မောပြီးမျောလိုက်နာမဟုတ်ဘူးလား ညအိယာဝင်တာတော့နက်ဖြင်ကဘာဘာဘာဘယ်ဟာကိုပဲ့နေပဲ့နေနဲ့အဲနက်ဖြင်ကလုပ်ဖို့ရသင်ပြီးမှဝင်တာမဟုတ်ဘူးလားဒီတိုင်းကြီးအေးအေးဖေးဖေးအိတ်တာဟုတ်လားဟဲ့ဟုတ်ကလားဟဲ့ဟေးနေပြီးတော့မျောနေပြီဗျာဟုတ်ကလားဗျာဟေးတူတော်တဲ့နေတော့တော်တဲ့ကငှက်ကလေးတွေလောက်တော့နေရမကြဘူးထင်ပါငှက်ကလေးတွေအိမ်နန်းတက်သွားလဲတချင်းဆူပြီးတက်သွား သူ့လို့ညာလို့တခြင်းဆိုလိုက်ကြတာဟင်ဟိုတို့ဟာပေါ့မမှောင်မချင်းများဟင်အဲမနဲ့ဆင်းလာတော့လေတခြင်းဆိုဆင်းလာဟုတ်ကလားဟိဟင်ဟုတ်ကလားဟိအင်းတို့တွေကြတော့ဘယ်နဲ့တော့တခြင်းဆိုပြီးအိတ်ထားလားဟွန်းတခြင်းဆိုပြီးထားတာလားဘယ်လိုတော့တိုးကာတွေတဲ့ဟင်လုတ်ကြောမယ်ဟင်မိတဲ့နောက်မောနေသေးတယ် ကောင်းတော့မွေးပသာတွင်ရောက်နေပြီကိုဗျာဘေးဟောဘီဟောမြင်သေးလားပါဖြစ်လို့တော့မွေးပသာထဲရောက်နေလို့ဟုတ်ကလားဗျာအဲ့တော့ဘေးလည်းမြင်တော့ဘီလည်းမြင်တော့ဘာမြင်တော့ဟုတ်ကလားမေမျောကြီးအဲ့ဒါကိုကာလရဲ့ဝါမြင်မှုကိုခံရတဲ့ပုဂ္ဂိုလ်တွေတဲ့ဗျာဟင်အဲ့တော့ဘာတတိမရှိဘူးထင်တယ်ဟင်မေ့နေပြီမျောနေပြီဘာတတိရှိဘူးမှာတော့ဘာတတိမရှိဘူး အဲ့တော့ဘာတတိမှမရှိတဲ့ပုဂ္ဂိုလ်မိမျောမျောနေတဲ့ပုဂ္ဂိုလ်ဟာသူအမောင်ထဲမှာတွေ့တဲ့ပစ္စည်းကိုကောက်စမ်းတယ်လို့ကိုထင်တာပဲအကောင်လောက်အောင်မှထင်တယ်ဟိဟင်အမောင်ထဲအဲပစ္စည်းကိုကောက်စမ်းတော့ပဲနေတော့ဟင်တီတီပါပါမြင်ရသလားဟိအေးအဲ့ဒီတိုင်းပဲတော့ဟင်မตายာတရားကตายာတရားထင်လာတယ်ဟုတ်ကလားအာတာတံတာတာရူပိနာကွာဟုတ်ကလားဗျာ မုံတရားကချစ်တရားတွင်ဖြစ်လာတယ်တဲ့ဘိယရူပိနာအာပိယံနဲ့ဗျာဟုတ်ကလားဗျာပြီးတော့အင်းဒုက္ခရောက်နေတာယူချမ်းသာတယ်လို့ထင်နေတယ်တဲ့ဗျာဒုက္ခံဟိဒုက္ခတာရူပိနာတဲ့ဟုတ်ကလားပမတ္တအတိဝတ္တိတဲ့ဗျာဟိမိနေမျောနေမောနေဘာမှဘေးလည်းမသိဘီလည်းမသိဘာမှမသိတဲ့ပုဂ္ဂိုလ်တယောက်ကိုအဲလိုတတိမရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဟာတွေက ဟေးအာယုန်တွေကလွှမ်းမိုးဖိနှိပ်နှိမ့်သက်မှုကိုခါပြီတဲ့ဗျဟုတ်ကလားဗျတို့လဲဘာမှမသိပဲနဲ့ဟုတ်ကလားအဲ့တော့မွေဝန်းပိုက်ကြီးတဲ့ရောက်သွားတယ်အောင်းမဲသူကတော့သူအောင်းတဲ့တွင်းထင်နေမှာပါကြွက်ကတော့ဟေးဟေးမွေဝန်းတွင်းလို့ထင်သလားသူအောင်းနေကြတွင်းလို့ထင်သလားဗျဟုတ်ကလားဟဲ့ဟေးငါဒီဟိုမွေဝန်းတွင်းရောက်နေပြီလို့သိသလားဗျသေကာမသေရောမွန်ပြီကြက်ပြီပြီမှာ ဟုတ်ကလားဗျာသေဃာမသေဗျာသူကတော့တွင်းနဲ့ဝင်နေတယ်ပဲထင်ပါဗျာဟိတို့ရောဟိဒီလိုနဲ့ပဲသေရမှာထင်တယ်ဗျာဟုတ်ကလားအဲ့တော့တို့အခုချိန်တော့ဘယ်နဲ့တော့ကာလရဲ့ဝါမျိုးမှုကိုခန်းနေရတယ်ထင်တယ်တို့တဲ့ကောမခါသူရှိသလားဟင်အဲ့တော့တို့ကာလကိုတို့ကပြန်မမျိုးခြင်းဘူးလားဟုတ်လား ပြောတော့ပြမျိုးချင်းမာတယ်ဟင်ဟင်မျိုးနိုင်မမလားတတိရှိတဲ့ပုဂ္ဂိုလ်ကြတော့ကာလနဲ့ကိုယ်အရွယ်ရော ကာလကိုရော တတိနဲ့တခါတည်းကိုကပြန်မျိုးနေတာထင်တယ်ဟုတ်ကလားတတိနဲ့ရှိနေတဲ့မှတ်နေတဲ့ပုဂ္ဂိုလ်ကြတော့တဲ့ယောသအရှင်သူတီကဟုတ်ကလားကာလကတော့ကာလကိုပြန်ပြီးမျိုးသောမျိုးလေးရှိသောသူဒီဘုတော်ဖြစ်နေတယ်တဲ့ဟုတ်လားတတိနဲ့ထင်တယ်ဟုတ်ကလား တာသောထိုသူသည်ဘူတပသနေဟုတ်လားတတ္တဝါတို့ကိုမျိုးတတ်သောအချိန်ကိုပယ်စီမျိုးလေးရဲ့နေလေးရှိသောသူပဲလို့ဆိုရတယ်တဲ့ဟုတ်ကလားဗျာတတိနဲ့ဆိုတော့တို့ဝင်လေးလေးတစ်ချက်နဲ့ပြောကြပါဆိုဝင်လေးတစ်ချက်ဆိုဘောဝဘောဝရေးရှိဘူးလားဗျအဲ့ဒါသက်ကန်းနဲ့ချီးဟိုဆက်နေတဲ့အချိန်မဟုတ်ဘူးလားဗျဒါကောတတိနဲ့မှတ်နေတော့ဒီအချိန်ကောယောဂီရဲ့တတိကမျိုးပြီးသားမဖြစ်နိုင်ဘူးလား သူအဲ့ဒီအချိန်နဲ့ရှင်တွဲနေတဲ့အရွယ်ကိုကောမျိုးကြီးတာပြောင်းမျိုးကြီးတာမဖြစ်နိုင်ဘူးလားဒီလိုဆိုနှစ်ခုလုံးကိုကပြန်မြုံနေတာပေါ့မိမိအရွယ်ကိုတော့မိမိအရွယ်နဲ့ရှင်းနေတဲ့အချိန်ကိုတော့နှစ်ခုလုံးကိုကပြန်မြုံနေတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဟုတ်ကလားဟေ့ဒီလိုဆိုဟိုကာလကိုကိုကပြန်မြုံတယ်ဆိုတော့မွေကိုကြွက်ကပြန်မြုံနေတယ်ထင်တယ်မွေကိုကြွက်ကပြန်စားနေတယ်ထင်တယ်ရုပ်ဟေ့ ဒီလိုဆိုရင်ဒီကြွက်ဟာမွန်းရင်းကြခြင်းကောရှိမလားအပူလောင်မြင်ကောရှိမလားမေ့ခြင်းမျောခြင်းကောရှိမလားဒီလိုဆိုဘေးရောဘေးရောမမြင်နိုင်ဘူးလားကိုကိုကိုရောမမြင်နိုင်ဘူးလားဟောက်ကုန်မြင်နိုင်တယ်ဗျာအဲ့ဒါကာလကိုဟောလူကပြန်ပြီးတော့စားတာတဲ့ဗျာဟုတ်ကလားဗျာဟင်အဲ့တော့တို့ဘယ်နဲ့တော့ကာလနဲ့လူနှစ်ခုရှိတယ်တဲ့ကာလသားကိုလူကခံမလားလူသားသားကိုကာလကခံမလား ဟင်လူကကာလကိုပြန်စားမလားဟင်ပြောရင်တော့ဒီလူပဲပေါ့ဗျာဟင်ဒီကြဝါချင်းညီအောင်လာပြောတာနဲ့တူပါတယ်ဟင်အဖိုးရှင်ဘယ်နဲ့တော့ဟင်ကာလကအဖိုးရှင်ကိုမြူမာလားကိုကာလကအဖိုးရှင်မြူလာတာဘယ်နည်းရှိတော့အသက်ဘယ်လောက်တုန်းဖို့90လုံးလုံးအဖိုးကကာလကိုပြန်မြူတာလားကာလကအဖိုးကိုမြူတာလားတော့ဘူး ဖြေရကြနေပြီအဖို့ဘယ်လိုတော့များဘယ်သူမှမျိုးတော့မဟုတ်လောကရောမယ်ဟုတ်ကလားဗျာအဲလူကမျိုးတယ်ဆိုလို့ရှိရင်ဟုတ်ကလားတို့ဒီပฏิဆိုတာစိတ်ထင်တယ်စိတ်ကိုမိတာမဟုတ်လားစိတ်ရမိတာမဟုတ်လားဓာရမိတာတယိုကဲတို့စိတ်ရမိတာတတိဟုတ်ကလားဗျာဒါရင်တို့ဒီပฏิနဲ့မျိုးတယ်ဆိုလို့ရှိရင်တို့စိတ်ဒီဝလာမှာပေါ့ဟဲ့ဟင်ဟင်စိတ်ကဝလာတယ်ဆိုရင်တော့တို့မျိုးလို့ အစာစားတော့ဒီစိတ်ဝတာမဟုတ်လားအဖိုးစိတ်ဝတာပြောပြဖိုးရှင်ခမည်းမျိုးတွေပြောလို့ပြောရတာပြောပြဖိုးရှင်ဟောပြလို့တော်ဘူးရဟင်ဟင်တို့စီမှာဟိုအာငါမျိုးထင်တယ်ကွစိတ်အားထင်တယ်ဟင်တရားအားဆိုတဲ့ယုံကြည်ချက်အားဟုတ်ကလားပြီးတော့ဝရိယဆိုတဲ့ရဲရင်နဲ့အားဒါလည်းစိတ်အားပဲထင်တယ်ဟဲ့ပြီးတော့တတိဆိုတဲ့ဟိုမှတ်ချက်ရဲ့ ဟိုကိုကမမှတ်ဖဲနဲ့ကိုတတိကမှတ်ပေးနေရင်ဒါတတိအပြည့်နေတာထင်တယ်ဟိကိုကလိုက်ပြီးတော့မှတ်ပေးသားမှာခိုက်နေဖို့လို့တော့လို့တော့နေဖို့လို့တော့သူကိုယ်တိုင်ကမြင်တာနဲ့မှတ်ပေးနေပြီကြားတာနဲ့မှတ်ပေးနေပြီဒီလိုဆိုတတိအားထင်တယ်ဟိအဲ့ဒီတတိအားလို့ပဲတို့ထားဆိုတဲ့နေရာလေးမှာမြဲနေရင်တမာရီအားထင်တယ်ဟိအဲ့ဒီထားဆိုတဲ့နေရာလေးမြဲတဲ့အတိုင်းအဲ့ဒီနေရာရဲ့အကြောင်းလေးကိုသေးသေးကွယ်ကွယ်တိတိပပသိနေရင်ပညာအားထင်တယ်ဟိတို့က ကာလကိုမျိုးလို့ရှိရင်အဲ့ဒီအားတွေနဲ့ဒုစိတ်တွေဝလာဟင်အဲ့ဒီအားငါမျိုးအဲဒုစိတ်နဲ့ဟိုဒုစိတ်ကမျိုးထားလို့ဒီအားကိုမျိုးလို့ရှိရင်ပေါ့ဗျာကာလကိုတို့ကမျိုးလိုက်ပြီးအရွယ်ကိုလည်းတို့ကမျိုးလိုက်လို့စိတ်တတိကမျိုးလို့ခွင့်ရလို့ရှိရင်အဲ့ဒီအားတွေနဲ့တို့စိတ်ဒီဝလာမှာပေါ့ခွဲ့အခုဝရပါလားအဲ့မှာဟင်ဒီလိုဆိုကာလကတို့ကိုမျိုးတာလားတို့ကကာလကိုမျိုးနေတာလားဟုတ်ကလားလူကြီးအိုလာတယ်ဆိုတာဒါကာလမျိုးတာထင်တယ်ဟဲ့ ဟင်အချိန်လေးတခါတည်းဟိုဘယ်နှစ်နှစ်ဘယ်နှစ်နှစ်ဘယ်နှစ်နှစ်ဘယ်နှစ်နှစ်ဆိုတာဒါကာလမြူထားတာထင်တယ်ဟုတ်ကလားအဲ့တော့အချိန်လဲအိုးလူလဲအိုးဒါကာလကမြူလို့ဟုတ်ကလားအချိန်အိုးခြင်းအိုးမအိုးခြင်းနေဟုတ်ကလားလားဟင်လူအိုးခြင်းအိုးမအိုးခြင်းနေစိတ်ကဝလာပြီဆိုရင်တော့ဟောကာလကိုတို့ကမြူတာဗျာဟင်ဟုတ်ကလားရဲ့အဲ့ဒီအားတွေပြည့်နေတယ်ဆိုရင်ဒါစိတ်အားဝနာမဟုတ်ဘူးလားစိတ်သာစားလို့စိတ်ဝနေတာမဟုတ်ဘူးလားဗျာ ဒါဆိုရင်တော့ဟောဒုက္ခမျိုးတာဗျာဟင်ကဲဘယ်နဲ့တော့ဖိုးရှင်ဝါလားဘာကမြောက်ဝါတာပါလေဒီအဖို့ဘာမှမသိညာမှမသိဘာဝါတာတော့ဖိုးရဟင်ဘာဝါတာတော့များမေးလို့ရဘူးဗျာဒီအဖို့ဟင်တော်တော်ထော်တော်ကန့်ကန့်လုပ်တဲ့အဖို့ပဲဟင်အဲ့တော့တို့ဟိုဒီအားတွေဝါနေလို့ရှိရင်ဘယ်နဲ့တော့များ မရှိလဲမပြည့်စုံဘူးလားလောဘမဝင်နိုင်ပဲနဲ့ဟိုကာလမျိုးလို့လောဘဝင်တာလောဘဝင်တဲ့ပုဂ္ဂိုလ်သားဘလောက်ရရဘယ်နဲ့တော့ဟိုအပူရှိပါမလားဝရတယ်လို့ရှိပါမလားဘလောက်စားခွင့်ရရဝရတယ်လို့ရှိသလားဟင်ဟိုပါတော့စိတ်ကအများအားပူစားနေရတယ်လေဟိရှိလေလူလေမဟုတ်ဘူးလားဘယ်တော့များဝတယ်လဲဒါဆိုကာလကမြုံထားလို့လေ ဟုတ်ကလားဟောဒုဗကမျိုးလိုရလို့ခုနပြောတဲ့ယုံကြည်ချက်အာဒီဟုတ်ကလားဗျာရေတင်အာဒီဟုတ်ကလားဗျာပြီးတော့မှန်အာဒီတီအာဒီပီအာဒီဟောစိတ်မှာအဲ့လောက်ကြီးဝနေတဲ့ပုဂ္ဂိုလ်ကြတော့မရှိလဲပြည့်စုံတယ်ဗျာရှိလဲပြည့်စုံတယ်ဗျာဟုတ်ဟုတ်ကလားဗျာကာလရဲ့မျိုးမမခံရပဲဟိုဗျာဟင်အဲ့တော့ကာလကကာလတော့ကကပ်ပါတဲ့တဏှာဘောဝင်နေသေးလို့လားဗျာ ဟင်ဟောဒေါသဟောဗျာကျန်တဲ့ကိလေသာတွေဟောဗျာဟင်အဲ့တော့မရှိလဲပြည့်စုံတယ်ဗျာရှိလဲပြည့်စုံတယ်ဗျာဟုတ်ခလားအဲ့ဒါဆိုဟောတော့ဒုပကကာလကိုမျိုးလို့ဗျာဒုပကဝါနေတာထင်အဲလူဘက်ကကာလကိုမျိုးတာမဟုတ်လားဒါတို့ဒုပကဝါနာမဟုတ်လားဟုတ်ကလားအခုပဲနဲ့တော့ဟင်ဒုဘကဝါတာလားသူဘကဝါတာလားတိုင်းဘယ်နဲ့တော့ တို့ကမျိုးနေတာလားသူကတို့မျိုးနေတာလားတိုင်းဘယ်လုံးဒီတိုင်းကြီးနေမှာပဲလားဟင်မနေဘယ်လိုနေမှာတော့ဒီတိုင်းကြီးမနေတော့ဘယ်လိုနေမှာတော့ဘာအိုးမင်းသားဆိုင်နေကြအောင်မလားဒီလိုမနေတော့ဟုတ်ကလားဟဲ့ဟင်အဲ့တော့တို့ကပြန်ပြီးတော့ယူသွားလိမ့်မယ်ထင်သလားအဲ့တော့တို့ဘာလုပ်လို့အမှတ်ကလေးပြောတာမဟုတ်ဘူးလားဘာကြရင်တို့မြတ်တို့ဒီလာပါလို့လည်းမပြောပါဘူးမြတ် သောက်ကလားဥပိုးရဲ့ရှိသောက်မှလို့လည်းပြောဘာဘူးများသောက်ကလားဒီအမှတ်ကလေးနဲ့အချိန်ကိုတို့ကပြန်မြုံနေရမှာထင်တယ်သောက်ကလားဘာလို့လို့အမှတ်ကလေးနဲ့လေလောက်ချင်တာလို့မျက်စိနှလုံးပွင့်ချင်းကမိတ်ချင်းတွင်ကိုကိုလောက်တာတွေကိုကိုမှတ်နေရမှာထင်တယ်ဒီလိုဆိုကိုအရွယ်ကိုရောအချိန်ကိုရောတို့ကမြုံပြီးသားဖြစ်နိုင်ဘူးလားဟင်အဲ့တော့ဘလောက်မသိတဲ့ပုံကူဖြစ်ဖြစ်ဟုတ်ကလားဗျာမှတ်ပါများရင်မသိနိုင်ဘူးလား မှတ်တဲ့နေရာရဲ့အကြောင်းကိုမသိနိုင်ဘူးလားဟုတ်ကလားဗျာဟင်အဲ့တော့တို့ဒီကနေဟိုဒုနေရာဒုဌာနမပြညာဘူးလားဟဲ့ဟင်ဒုနေရာဒုဌာနကနေဒီမလာကြဘူးလားဟဲ့ဟင်ဘယ်နှခေါက်ရှိပြီတော့ဟင်မယူတဲ့နိုင်ဘူးလားဟင်အဲ့တော့လမ်းမှာဘာတွေ့ခဲ့တော့မလို့ရအောင်မယူတွေ့နိုင်တာမဟုတ်လမ်းဘာတွေ့ခဲ့တော့ဟင်မေးလို့ရအောင်ဟင်အဲ့အမှတ်နဲ့သာသွားလို့ရှိရင်ဟိုပထမတစ်ခေါက်အမှတ်နဲ့သွားမလေး အထင်ရှားဆုံးနေမတွေ့နိုင်ဘူးလားဘယ်နာသစ်ပင်ကြီးဘယ်နာကခမူကြီးဘယ်နာကဂျိုင်ကြီးဟုတ်ကလားဗျပထမတစ်ခေါက်တော့ဖြင့်အထင်ရှားဆုံးနေပဲတွေ့နိုင်ဒုတိယတစ်ခေါက်ကြရင်သူ့တဲ့ဟိုမထင်ရှားတဲ့ဟာလေးတွေလေအလားသားခေါ်မလားသူလောက်မထင်ရှားတဲ့ဟာခေါ်မလားအလားသားလေးတွေကိုဒုတိယချိန်လာရင်မတွေ့နိုင်ဘူးလားတတိနဲ့လာခဲ့ရင်ပြောတာလေဟုတ်ကလားတတိယတစ်ခေါက်လာရင်တော့အဲ့ဒီတဲ့နုညံ့တာလေးတွေမတွေ့နိုင်ဘူးလား နောက်တစ်ခေါက်လာရင်ပြီးတက်တည်နုညံ့တာမတွေ့နိုင်ဘူးလားဒီတိုင်းနာကိုအသွာရောအပြန်ရောအမှတ်နဲ့လာနေနောက်ဆုံးအကြတာတောင်သိနိုင်တယ်ဟင်မှန်နေသိသိမသိသိဟုတ်ကလားဟင်ဒီလိုသာမှတ်နေရင်ကိုမှတ်တဲ့နေရာရဲ့အကြောင်းကိုတစတဲ့တစပထမအကြံသိမှာပဲနောက်တော့အေးအလားသာလောက်မသိနိုင်ဘူးနောက်တော့သူ့တဲ့နှုတာမသိနိုင်ဘူးလားနောက်တော့သူ့တဲ့သူနှုတာတွေကမသိနိုင်ဘူးလားဟုတ်ကလားဗျာဟင်အဲ့တော့ဟိုကျင်နီးသိဖို့တဲ့ ကျင့်ဖို့ကအဓိကထင်ဗျာဟုတ်ကလားဒီအကျင့်နေရင်ကျင့်လေးကိုတော့ဒီအကျင့်ကသင်မသွားဘူးလားမဟုတ်ဆိုးဆိုင်တင်တယ်လို့ဟုတ်ကလားဗျအဲ့တော့တို့ဘက်ကဒီကာလကိုရောအရွယ်ကိုရောတတိနဲ့တို့ကအများအားဝါနေရမှာထင်တယ်ဝါနေရင်တစ်ချက်မဟုတ်တစ်ချက်တော့ဖြင့်တရားတော်မတွေ့နိုင်ဘူးလားငရုတ်သီးပဲဆိုပါစို့နေတိုင်းစားနေတယ်စတဲ့နဲ့ပြီးတာထင်တယ်တို့တော့တတိနဲ့ဝါနေရင်စတဲ့ကြောင့်လေတို့မသိနိုင်ဘူးဟင်နောက်တော့ ဒီနယုတ်တိစတာလေးစာရင်စာရင်နဲ့စပ်ပုံစာမျိုးလေးပြီးတဲ့ဒီပြီးတဲ့ဒီအကျမ်းကအလအလကအနုအသေးစိတ်ပြီးသွားရင်ငယုတ်တိစာရင်နဲ့ငယုတ်တိဖြစ်စဉ်မမြင်နိုင်ဘူးလားငယုတ်တိစာရင်နဲ့ငယုတ်တိရဲ့တိုက်ခိုက်ချက်ဖီးလို့မိမိရှာနေတကွဟေးတို့ပလုတ်အကုန်လုံးနေမှာပေါ့ဟေးပလုတ်ခေါ်မှာပေါ့တပတ်စလုံးလို့ပြောပါစို့ငယုတ်တိတိုက်ခိုက်လို့ပြည့်စည်တာတွေကောမသိနိုင်ဘူးလားတို့ဖြစ်ဖီးလို့ငယုတ်တိပြည့်စည်သွားတာကောမသိနိုင်ဘူးလား အဲ့လိုသိရင်သိရင်နဲ့အဲ့ဒီမှာအစနဲ့အတိလေးလှုပ်လှုပ်ပုံတစ်ခါမဟုတ်တစ်ခါသဘောပေါက်သွားလိမ့်မယ်အမှန်နဲ့သာအမှန်နေရင်လေဟုတ်ကလားဗျဒီလိုသာစားရင်နဲ့ကိုလှုပ်တဲ့အပေါ်လေးအမှတ်ကလေးနဲ့တင်းစားနေလို့အဲ့ဒီကိုစားတဲ့အကြောင်းလေးဟုတ်ကလားစားရင်စားတဲ့အကြောင်းချိုးရင်ချိုးတဲ့အကြောင်းသူ့သဘောတတ္တိလေးတွေရဲ့တိုက်ခိုက်ဖြစ်ပြီးပုံမြင်လာလို့ရှိရင်ဟောအစာစားရင်ဟောကမ္မထမ်းထိုင်မိတာမဖြစ်ဘူးလားဗျာဟင် အဲ့ဒီအစာစားခြင်းဒီပင်လျင်ကမထမ်းဖြစ်မသွားဘူးလားဟုတ်ကလားဗျာဟင်ဟင်အဲ့တော့ကိုဘာလှုပ်လို့ကိုလှုပ်တဲ့အလုပ်ကလေးတွေဒီလိုသာအမှတ်ကလေးနဲ့လှုပ်နေလို့ရှိရင်ကိုလှုပ်တဲ့အကြောင်းတွေအကုန်မသိနိုင်ဘူးလားဟင်သိခိုင်းလို့ကိုလှုပ်ရတာရှိတယ်လို့ကိုဖောက်ပြန်လို့သိကပြန်ပြီးလှုပ်ပြရတာလည်းရှိသေးတယ်ဟုတ်ကလားဟင်ဟိုတို့ လူမောင်းလို့ကားပြရတယ်လို့ကားပြက်လို့လူပြင်ရတာလည်းရှိပါသေးတယ်ဟုတ်ကလားလူမောင်းလို့ကြီးတဲ့ကားပြတာလားကားပြက်လို့လူဆုံးပြင်ရတာကမပါဘူးလားဟုတ်ကလားဟဲ့ဒီစိတ်ခိုင်းလို့ရုပ်ရုပ်ဖောက်ပြန်ပေးရတာရှိတယ်လို့ရုပ်ဖောက်ပြန်လို့စိတ်ပြန်ပြင်ပေးရတာလည်းရှိသေးတယ်ဒါလေးနှစ်ခုအလုံးလုံးပုံဗျဟင်ကောင်းတာလို့လဲသူတို့နှစ်ခုတည်းပဲမဟုတ်ဘူးလားဗျဆိုးတာလို့တော့ဟောဗျ သူတို့နှစ်ခုပဲမဟုတ်ဘူးလားကောင်းတာလုပ်တဲ့သူတို့နှစ်ခုပဲကောင်းမှုကြီးကျူးလွန်လိုက်ကြတာလေဆိုးတာလုပ်တော့ကောဆိုးမှုကြီးကျူးလွန်တာသူတို့နှစ်ခုပဲထင်တယ်တိတဲ့အဖို့ရှိသေးသလားဒါလေးနှစ်ခုအလုံးလုံးပုံမှားရင်မတတ်နဲ့ပြီမလားနိုင်ဘူးလားဟုတ်ကလားအဲ့တော့တို့ရွာတဲ့ဘာလှုပ်လှုပ်လှုပ်တဲ့အလုပ်တွေဟောတတိလေးနဲ့တင်ထားရင်ကာလကိုကိုကပြန်မြုံနေတာထင်တယ်ကာလနဲ့ရှင်ပြည့်နေတဲ့အရွယ်ကိုဟောကိုပြန်မြုံပြီးသားမဖြစ်နိုင်ဘူးလား ဒီလိုဆိုကာလကုံရင်ကုံမကုံရင်လေအရွယ်ကုံရင်ကုံမကုံရင်လေတို့စိတ်တော်ဝမလားဘူးလားဟဲ့ဘာလို့စိတ်စာစားတာကိုဗျာတတိတိစိတ်စာမဟုတ်ဘူးလားအဲ့တော့စိတ်တော်ဝလာရင်ပဒါဆိုတဲ့ဟင်အာကဟောဗျယုံကြည်ချက်တည်ပူပြီးအာကောင်းမလားဘူးလားဟင်ဝရိယဆိုတဲ့ရေတင်းချက်တည်ဟောဗျာတတိဆိုတဲ့ရှုမှတ်ချက်တည်ဟောဗျာတမာတိဆိုတဲ့တည်ငြိမ်အားတွေဟောဗျာ ဟင်ပညာဆိုတဲ့ခွဲချမ်းသိတေခေါ်ဗျာဒီလိုဆိုတို့တွေအားကောင်းမလားဘူးလားဟင်တာယောရွာတဲ့နေရင်နဲ့ကိုလှုပ်တဲ့အလုပ်ကိုမှန်ရင်းနဲ့ရနိုင်တာတွေပဲဟင်ကဲမြူကျင်ပါတယ်ဆိုလို့မြူနီးပေးရပါတဗျာဟင်ကဲမအားဘူးရောပြောကျင်သေးလားဟင်ဘာပြောကျင်သေးတို့ဟင်ကဲဘာပြောကျင်သေးတို့မလုံတော့ဘူး ဟင်ဟင်အင်းတို့ဘာတော့ဟိုကာလကိုမွေကိုကြွက်ကမြုံနီးကိုပြောပါရဲ့နဲ့ဟုတ်ကလားမွေမျိုးတာကြွက်ကြီးလက်စင်းခံနေရင်တော့ကိုကိုကအမျိုးခံနေလို့ထင်တယ်ဟဲ့ဘယ်လိုပြောမလို့ကိုကိုတိုင်းကိုအမျိုးခံနေလို့မျိုးနေအမျိုးခံနေတာမဟုတ်ဘူးလားဟင်မွေမျိုးတာကိုကြွက်တိခံရမှာလားဟုတ်ကဲ့မျိုးတို့တို့အဖိုးရှင်အဖိုးဘယ်လိုတို့အမျိုးမခံတော့အောင်ထွက်ပြေးမှာလားဘာလို့ပေါ့ပါလား အမျိုးမခံတော့ဖို့ကဘာလုပ်ပါတော့ပြားမျိုးမလားထွက်ပြေးပါလားငွေလုံးအောင်ထွက်ပြေးမလားဖို့ဘာလုပ်မှာတော့ဟောပြမေးလို့ရအောင်အဖိုးရှင်မေးလို့မရဘူးဗျာဟင်ဘယ်နဲ့တော့ရအဲ့တော့တို့ဟိုသာသနာနဲ့ကြုံနဲ့အဲ့တော့ဒါဟိုဒုက္ခနောထင်တယ်အချိန်ကောင်းထင်တယ်လာမလာမသိနိုင်တဲ့အချိန်လေးဟင်ဟိုသာသနာကွယ်တဲ့အချိန်နီးမရှိတဲ့အချိန်ကြမှာတော့တို့ဘာသိမှာလဲတော့ဟုတ်ကလားဗျာ ဒါပြင်တို့တာအချိန်ကောင်းတယ်လေဘဝကလည်းဖယားရှင်နဲ့အရိယာတို့တိပင့်တိတိုက်တဲ့တရားကိုသိနိုင်တဲ့ဟိုညာဏီတို့မှာလူမှရှိတယ်တယ်လေဟုတ်ကလားဗျာဟိုသိတယ်လို့ကျင့်နိုင်တဲ့ရုပ်တွေရောလူမှရှိတာတယ်လေတို့မှာဟိုကျင့်ဖို့ရာရောသိဖို့ရာရောနှစ်ခုစုံနေတယ်ဗျာဟိုတို့ကျွဲကြီးတွေဖင်ကြီးတွေကြတော့ကျင့်နိုင်တယ်ဗျသိနိုင်တဲ့ညာမရှိဘူးဟိုနတ်ပြည်ကြတော့ကျင့်နိုင်တယ်ဗျဟိုသိနိုင်တယ်ဗျ ကျင့်နိုင်တဲ့တို့လူယုံရှိဘူးဒီကပါသွားမှတယ်ဗျအဲ့တော့တို့မှာတော့ကျင့်လဲကျင့်နိုင်တယ်တိလဲတိနိုင်တယ်ဟုတ်ကလားဒါရင်တို့ဘဝရောဘဝကောင်းလို့ပြောနိုင်မလားအချိန်ကလည်းအချိန်ကောင်းဘဝကလည်းဘဝကောင်းဟုတ်ကလားအဲ့တော့တို့ဒီလူကြီးတဘဝလားလဲမျောမျောကြီးမိမိကြီးနဲ့ကာလရဲ့ဝါမျိုးမှုခံရင်းနဲ့တည်သွားတယ်နဲ့တဘဝပြီးတဘဝကာလရဲ့ဝါမျိုးမှုကိုလည်းသင်ခံရရတာကြီးတဲ့ဟုတ်ကလားဒီတခါတော့ဖြင့် ဩကလာဘာတော့ဟဲ့မွေကိုကြွက်မြူတယ်လို့ကြားဘူးတယ်ရှိအောင်ဟင်ကာလကိုတို့ကပြမြုံနိုင်ရမယ်ဟုတ်ကလားဟိုကြွက်ကိုဟိုမွေကမြူတယ်ဆိုတော့ဒါဟေးထူမချာနာတယ်နဲ့ဟဲ့ဟင်မွေကိုကြွက်ကပြမြူတယ်ဆိုတော့ဘယ်နဲ့တော့ထူထင်တယ်မကြားဘူးတာကြီးထင်တယ်ဟင်ကြားဘူးလားကြွက်ကမွေပြမြူတယ်ဟင်ကြားဘူးလား အဲကြားဘူးတယ်ရှိအောင်မျိုးပြလိုက်စမ်းပါဟင်ဘယ်တော့မျိုးမှာဟုတ်ကလားဟိုသတင်းစာထဲမှာပါလို့ပါ냐ဟင်သတင်းတော့နဲ့တွေ့ရင်အဲ့ဒါဓာတ်ပုံရိုက်ပြီးပါသွားတယ်ဟင်ဟင်ကြွကြီးကမွေမျိုးနေတယ်ဆိုတော့ဟောလှုပ်တော့ဟောမေးလို့မေးလို့ရတော့ဟုတ်ရမေးလို့ရတော့ပါဘူးလားဗျာတို့ဟာတယ်ဟင်အဖိုးရှင်ဟင်ဟင်ဘယ်နဲ့တော့ဖို့ဟင်ဟောအလွန်ကြောက်ရတဲ့မွေကို ဟုတ်ခလားတွက်ကပ်တမ်းမျိုးတယ်ဆိုတာဒါတော်တော်ကိုရဲတင်းလို့ထင်တော်တော်ကိုယုံကြည်လို့ထင်တော်တော်ကိုယုံကြည်မှထင်တယ်ဟဲ့တော်တော်ကိုရဲတင်းမှထင်တယ်ဟဲ့တော်တော်ကိုတတိကောင်းမှထင်တယ်ဟဲ့ဟုတ်ကလားဓမ္မသမျိုးရဲမှာပေါ့ဟုတ်ကလားငါဟိုဟိုရှုံးနေကြကြီးကိုပြားနိုင်ရမှာဟုတ်ဟုတ်ကလားအေးနိုင်နေကြကြီးကပြန်ရှုံးရမှာဟုတ်ဟုတ်ကလားဗျမူရနိုင်နေကြကြီးထင်တယ်အဲ့ဒီနိုင်နေကြကြီးကပြန်ရှုံးရမှာတို့ရှုံးနေကြကြီးကပြန်နိုင်အောင်လုပ်ရမှာဟုတ်ကလား ဟောမေတို့ရွှေဘွားတော့ဥအောင်စရာမျိုးတွေနေမှာပါလားဥအောင်စရာလေတော့တော့ပဲလို့တော့ဟိုမွေကဟိုဖားကြီးလိုက်လာတယ်သူ့နေရာလဲရောက်ရော တခါတည်းဖားကြီးကမန်ဝင်ပြီး လိုက်ထားမွေကြီးပြရတယ်ဗျဟင်တခါတည်းဟိုဟိုကြာကြီးကသမင်ကြီးလိုက်လာဟောသူ့လက်တော့သူ့မြေပေါ်လဲရောက်ရောတခါတည်းသမင်ကြီးကတခါကြာကြီးပြန်လိုက်လို့ပြေးရတယ်ဗျမကြဘူးတာတွေထင်တယ် ဥအောင်တရားမိကလေအဲ့တော့တို့ဥအောင်တရားမိကဟာတွေရောမကြဘူးတာကြားဘူးအောင်လုံနိုင်မှာခေါ်ပြတော့ဘူးရဥအောင်တရားသွေးပါဟာမတူအောင်ခေါ်ပြလှုပ်ဘူးရဟေးခေါ်ပြလှုပ်ဘူးရသူတို့မေတော့ကဲပဲနဲ့တော့ဟင်အဖိုးရှင်ဟင်ကြည်တဲ့ဘူးတိကြီးတွေထောင်ထားတာဆိုတော့ဖိုးရှင်မဲအော်မှာဖိုးရှင် ဘယ်နှတော့ဟင်ဒါရှုဘူးဒါရှုဘူးနေဆိုတော့ဥအောင်ဆရာနေမဟုတ်ဘူးလားတိုင်းအဖိုးရှင်ကဥအောင်ဆရာဆိုရင်ပါဘူးလားအာဘယ်နာများသွားပါပါတာပါလိမ့်မလို့ဒီဖို့တော့ဟုတ်ကလားဗျဘယ်နာများပါပါလိမ့်မလို့ဟင်အဲ့တော့သူဖရာရှင်လက်ထက်တုန်းကမာလူကြပုဒ္ဒဟာပါဠိလိုလေမာလူကြသွားတော့သူဘာပေါ့ ကလမာကြီးရဲ့နာမည်ပေါ့လေပုဒ္ဒဘာကအဲ့ဒီကလမာအဲ့ဒီမာလူကြဆိုတဲ့ကလမာကြီးကမွေးတဲ့သားမို့မာလူကြပုဒ္ဒဟုတ်ကလားမာလူကြဆိုတာဟိုတို့ကလမာကြီးရဲ့နာမည်ပေါ့နာမည်လို့ပဲပြောရမှာပေါ့လေဟင်အဲ့ဒီမာလူကြပုဒ္ဒဆိုတဲ့ပုဂ္ဂိုလ်က88နေကြမှာဟုတ်ကလား88 88သူ့လက်ထက်တုန်းကတော့ပါဟုတ်ကွတရားတန်းထင်တယ်ဟဲ့တဲ့တရားတန်းမဟုတ်ဘူးလားဖရာလက်ထက်ကတရားတန်းဆိုတော့ တက်တန်းနဲ့ပြောရင်တော့တို့ဟာလောက်လဲဟာဟင်20ကျော်လောက်တော့ကြံလေးထင်တယ်ခြေပုံရလေတက်တန်းနဲ့ပြောရင်20ကျော်လောက်ဖဲကြံတော့တယ်ဟင်ဒီက98ဆိုတော့70လောက်နေပြီထင်တယ်ဟဲ့ဟုတ်ကလားဒါရင်ဒီဘက်ကကာလအမျိုးခံရတာက80ထိအောင်ထင်တယ်ဟဲ့ကာလကိုသူပြန်မျိုးမှာ20ပဲကြံတော့တယ်ဟုတ်ကလားလက်သားတွေကိုလှုပ်ကြွေးဖို့သူတော်ဖြစ်ရင်တော်မွန်နွားမျိုးဖြစ်ရင်မျိုးမူကားခဲ့သူသူတော့ ဟုတ်ကလားလုံခြုံမှုကရိယာတွေလည်းရှိမှာလေအဲ့တော့ဒီမယားတွေဒီသားတွေထားဖို့နေရာထိုင်ရင်းတွေရောရှိမှာထင်တယ်အဲ့ဒီကြားတွေကနေပြီငါဒီလောက်ဒီလောက်ဒီသာအသက်ရလာတယ်ဟုတ်ကလားဟင်ဖရာသာသနာပွင့်နေတော်လဲပဲပဲ့နေတော့ဟင်သူ့လည်းတဲ့လက်ဆုပ်လက်မိပါရတော့ဘာမှရဘူးတဲ့ငါလောကီစည်းစိမ်ကလည်းခု98ထိရှားဖွေပြီး အေးရှားလာတယ်ငါလက်ထက်ဘာမှရှိဘူးဟုတ်ကလားတက္ကမယာတွေအဲသားတွေသမီးတွေဓာဒီကို98နှစ်လုံးလုံးလုံးကျွေးရတော်လဲပဲမရတာတော့တော်ပြီလို့ရှိသလားသားသမီးတွေကတော့အဖေတော်တော့ရှိသလားဟုတ်ကဲ့ဟမ်ဟုတ်ကလားဟင်ဘာမှမကြံတော့တို့ပါတော့မရသေးသားတွေသမီးတွေကတော့သူတို့အသက်ရှင်နေသေးရင်သူတို့တို့အတွက် ဒါကိုရှာပေးဖို့တော့တောင်းပါပဲအဲ့တော့တို့ရှာပေးနေတာလေကောမိဘုံနဲ့ထင်းချောင်းတစ်ချောင်းထဲသလောက်မှခကြီးမရောက်ဘူးထင်ဟဲ့မိဘုံကြီးတဲ့ထင်းတစ်ချောင်းထဲလိုက်လို့တော့ဘယ်နဲ့တော့ခဏလေးနဲ့ဝါပြည့်တာဟုတ်ကလားဟိတို့ရှာတာတရားကောဝါပြည့်တာထင်ဟိဟိုရသလောက်တာဖတ်တင်မယ်ဆိုရင်တို့98နှစ်ဆိုရင်တော့ပစ္စည်းတွေဘယ်လောက်ရှိမလဲလား ဓာတုလက်ကာလကဝါနာပဲမဟုတ်လားတို့မှဝါသလားအကုန်လုံးကိုသူဝါပြစ်တာထင်လေကာလကဟုတ်ကလားဟိရပိုင်းဟိုအသက်ပိုင်းလေးတော့ဖြင့်တဲ့ဖရာသာသနာဝင်ပြီးဖရာတရားတော်ကိုနာခံ၍အချိန်ငါပြန်ပြီးဟင်သူ့အတွက်ရအောင်လုပ်မယ်တဲ့ဗျအဲလိုဟာလုပ်ရလို့တော့ဖရာထံသွားပြီးတရားတောင်းတယ်တို့ရဟန်းဘောင်ဟောပြီးတော့ပေါ့လေ တပြည့်တော်ကိုအကျဉ်းဆုံးတရားလေးကိုဟောပေးပါဗျာတဲ့ဟုတ်ခလားဟင်တရားကိုအကျဉ်းဆုံးလေးဟောတော့ကြေကြေဟောလို့လဲသူ့ရွယ်ကြီးနဲ့မှတ်မိနိုင်ပါမလားမှတ်မိနိုင်တော့ဘူးဟုတ်ကလားဗျာကြေကြေဟောလဲမှတ်မိနိုင်မှာဟုတ်တော့ဘူးဟုတ်ကလားဗျာအဲ့တော့အကျဉ်းဆုံးတရားလေးတပြည့်တော်ဟောပေးသားမှာတဲ့အဲ့ဒီတရားကိုအရှင်ဘုရားပေးတဲ့နည်းလေးကိုသာ တပြစ်တော်ရခဲ့လို့ရှိရင်တဲ့တရားသေးခိတ်ငင်တဲ့နေရာသွားပြီတဲ့ပြင်းထန်သောဝရိယပါဒါရေးတင်သောဝရိယထင်တယ်ပြင်းထန်သောယုံကြည်ချက်ဒါတို့တရားအားကောင်းတာပြောတာထင်တယ်ဒါလေးနဲ့တပြစ်တော်အထုတ်ချင်လို့ပါလို့သွားရှောင်းခုနှစ်စိတ်စိတ်ကြီးမှဖျားသွားပြီတရားနီတောင်းဟင်ဟင်အဲ့တော့ဖျားကလည်းဈေးဖြစ်ပြီဗျာ ဟင်မာလူကြဗုဒ္ဓဆိုတာဟဲ့မာလူကြရဲ့သားလို့ဆိုတယ်ဟုတ်ကလားသင်လိုအသက်ကြီးကြီးတောင်ကြီးမားကြီးကြမှာငါကိုလာပြီးတရားနီးတောင်းရင်တဲ့ငါငဲသူလေးတွေဘယ်လိုပြောရမလို့ဟုတ်ကလားအဲငဲသူလေးတွေဘယ်လိုပြောရမလို့ဆိုတာကသူစာတွေကတော့အဓိပ္ပာယ်နှမျိုးပြောဆိုတော့ဟုတ်ကလားအဲအသက်ကြီးကြီးလှုပ်ချင်တာတွေလှုပ်ပွေချင်တာတွေပွေတေးချင်တာတွေတေးပြီးမှ ဒီချိန်ကျမှလာတောင်းလို့နောက်ငယ်သူတွေကဟောဟာဟိုကိုတော်ကြီးတောင်းကြီးမှလောက်ရသေးတာငါတို့လည်းငယ်ငယ်တော့မဟုတ်တာလုံးမဲ့ဟဲ့လို့ဒီလိုကောင်းဖြစ်နေဘူးလားဒီလိုလည်းဖြစ်နေတယ်ဒါကြောင့်မို့လဲဟိုဘုရားရှင်ကသူ့ကိုဟင်ဟိုတောင်းတာကိုချက်ချင်းမပေးတာလို့ဒါဒီလိုလည်းဖွင့်တယ်ကွဟင်နောက်တစ်ချက်ကလည်းသူ့ချီးကျူးတယ်လို့လည်းဖြစ်နေတယ်တဲ့ဟုတ်ကလားဘုရားကတော့ဒါလောက်ပြောတာပါပဲဟုတ်ကလားဟဲ့မလူကြ ပုံမာလူကြရပါဟုတ်ကလားပင်လိုကြီးတောင့်ကြီးမားကြီးကြမှာငါပြည်လာပြီးတရားနေတောင်းရင်ငယ်သူလေးတွေငါဘယ်လိုပြောအောင်မတုံးဘူးဒါပဲပြောပါဟုတ်ကလားသို့တော်ဒါကတာဆရာများခုနပြောတဲ့အထိပ္ပယ်လေးဖွင့်ပြပါဟုတ်ကလားဗျသူပြောတဲ့ဘုရားရှင်ရဲ့စကားတော်ကိုလေနောက်တနည်းကတော့ဒီအရွယ်ကြီးကြမှာတရားနီးတောင်းလို့လာပေးရင်ကြည်กว่าငယ်တဲ့ဟာလေးဒီပေါ့ကြီးတာကြီးတောင်းဒီကျေအားထုတ်လို့အောင်လေးတာ မင်းတို့ငငယ်လေးတွေဆိုရင်လားဘာပြောကြရရှိတော့ဟဲ့ဟိဒီကြီးတာကြီးတွေတောင်ဒီချိန်မှအားထုတ်ရင်တို့ဟာလားဟိဟိုနေဝင်ငါနီးသဘာလန်းနာတောင်6ပေးရင်ဟိမွန်းတဲ့အများလှမ်းတဲ့အကောင်တွေဆိုဘယ်လိုနေမလို့ဟိဟုတ်ကလားဟဲ့ဟိဒီလိုလဲသူ့ကိုချီးကျူးရလဲရောက်ပါတယ်တဲ့ဟုတ်ကလားဗျာအဲ့လိုဘုရားရှင်က သွားပြောတော့အရှင်ဘုရားတဲ့တပြည့်တော်ကြီးဘလောက်ပဲအသက်ကြီးနေနေတဲ့ဟောခလားဟင်တပြည့်တော်အရှင်ဘုရားအချင်းလေးနဲ့ပေးတဲ့ဤကိုသာရမယ်ဆိုရင်တယောက်သေးတယ်လားစိတ်ညင်တဲ့အရက်ကိုသွားပြီးတယ်လားဟင်ပြင်းထန်သောဝရိယနဲ့တပြည့်တော်ရောက်အောင်အားထုတ်ချင်လို့တောင်းတာပါတဲ့ဟုတ်ခလားဆိုလိုတာတော့တပြည့်တော်ဟိုယုတ်ကတာ88နှစ်အိုတာပါဗျာစိတ်က16နှစ်ပါပါလို့လျှောက်တာထင်တယ် စိတ်အိုတယ်လို့ရှိသလားဟင်ရုပ်တာအိုတာစိတ်အိုတယ်လို့ဘယ်တော့မှရှိမှာဟုတ်ကလားဟဲ့ဘာဖြစ်လို့တော့ဒီဟိုစိတ်မှာကဥရုဒံခါလို့လားအာရဒံရောငရုတ်တိစလို့စိတ်ဆောက်သလားဟင်ဟုတ်ကလားဗျအဲ့တော့ဒီစိတ်မှာကဥရုဒံနဲ့အာရဒံသူမခါဘူးကိုကြီးမှာကကံရော စိတ်ရောဥဒုရောအာဟာရရောရှိရှိသမျှညှပ်ဘူးညှပ်ပိတ်တယ်ဒါလေးစင်းကဟော ဟင်းကြာလို့ဘာလို့ပြောလို့နေပြီဟင်းသူပြောတာလားလေပြောတော့ကြားရအောင်မဆုံးဘူးဟင်းဟင်းအဲ့လိုမှမှာဗျာအဲ့တော့ဘယ်ဟာယူမှမှာဒီမှန်ယူမှတ်တယ်သူတကယ်တော့ရတာတော့ပုံပါ ਈ ပေါ့ဟုတ်လားဟင်ဟင်ဟုတ်ကလားဟိုချစ်ချင်းတမ်းမချင်းရာကဟောချစ်ချင်းပေမဟောကြည့်ဘူးတဲ့သူကလည်းဒုဖြေတယ်လို့ဖြေတာပဲနောဟိတံပန်းတီပေါ့ဟုတ်ကလား ဘယ်တော့မှမမြင်ဘူးလားဘယ်တော့မှလည်းမြင်ဘူးဘူးကိုလည်းကြည့်နေရတာလည်းမဟုတ်ဘူးနောင်လည်းကြည့်ရလေအောင်မဲလို့ဟုတ်ကလားတတ်မှတ်ထားတာမရှိဘူးတဲ့အဲ့ဒါဘယ်လိုလုပ်ပြီးတော့ဟိုရယူလို့တဲ့ဌာနရှိမလဲဟုတ်ကလားဟဲ့တတ်မှတ်ခြင်းရာကကောဘယ်လိုလုပ်ဝင်မလဲဟင်ပြီးတော့ချစ်ချင်းပေမှာကောဘယ်လိုလုပ်ဖြစ်မလဲဒီလိုပဲအတန်လည်းဒီလိုပဲမေးတာလေအနံလည်းဒီလိုပဲမေးတယ်ဗျာအရာသားကိုလည်းဒီလိုပဲမေးတယ်ဗျာဟုတ်ကလားဗျာ အတွေ့အထိကိုလည်းဒီလိုပဲမွေးတယ်ဗျာဟုတ်ခလားစိတ်ကူးရင်လည်းဘူတာတွေလည်းဒီလိုပဲမွေးတယ်ဗျာဟုတ်ခလားအဲ့တော့သူကလည်းဘာမေးမေးဘယ်နဲ့တော့အရင်တုန်းကမှမှမခံစားခဲ့ဘူးဒါကြီးအခုလည်းခံစားရဆဲမဟုတ်ဘူးနောင်လည်းခံစားရအောင်မယ်လို့မျှော်လင့်ချက်လည်းမရှိဘူးဟုတ်ကလားဒီဟာမှာသန္တာရာယူသိမ့်ပိုက်တူတဲ့သန္တာဟင်ရာဂသူ့ဘောတတ်မယ်ချင်းရာဂဟုတ်ကလားပေမာသူ့ဘောချစ်ချင်းပေမာ ဘယ်လိုလုပ်ရှိနိုင်မလဲရှိနိုင်ဘူးတဲ့ဘုရားဒါကိုအရင်မေးလိုက်တယ်ကွဟုတ်ကလားဘာလို့မေးတယ်လဲအကြောင်းရှိလို့ဟုတ်ကလားသူ့ညီမပေးခင်မေးတာလေဟင်အဲ့တော့သူ့မှာရောသူ့နောက်မှာဟိုသူ့ဇနီးမယားသမီးသားတွေရောမရှိနိုင်ဘူးလားသူ့ပြည်သေးတွေရောမရှိနိုင်ဘူးလားအခုရောသူကအဲမိမိနဲ့ထိသနေတဲ့အတွက်အခုရောတွေ့သေးလို့ရောပြောနိုင်ဘူးလား နောင်ရောသူ့သားသမီးသူ့မယားတွေကသူ့စီလာတယ်လို့သူကလည်းတခါတရံသူ့သွားဖို့ရာကောအချင်းချက်ကောရှိသေးတာပဲမဟုတ်လားဒီလိုဆိုရင်အဲ့ဒီသားမယားပေါ်မှာဟိုဟိရယူလို့တဲ့ဆန္ဒကောသူကုံးမလားတတ်မချင်းရာကကောချစ်ချင်းပေးမကောဟုတ်ကလားဟိအဲ့လိုဖြစ်နေရင်ဒီပုဂ္ဂိုလ်တယောက်ဟာတို့ကိရိတာဖိစီလို့အပူကြီးတော့ငန်းပြားဖြားသူဘာမှမသိတော့ ကြောင်ကြမ်းဖြစ်နေတယ်ထင်တယ်ငန်းပြားဖြားတာတွေတွေ့ဘူးလားအဲ့ဒါအပူကြီးလို့မဟုတ်ဘူးလားအဲ့ဒီငန်းပြားဖြားရင်းနဲ့အပူလွန်သွားရင်မေ့ပြီးမျောသွားတဲ့နေရာကောမရောက်နိုင်ဘူးလားဒီလိုဆိုရင်ကာလရဲ့ဝါမျိုးမှုမခံရဘူးလားအဲ့ဒါခံရမှာဆိုလို့ဒါရင်မေးတာအဲ့တော့ဆိုလိုတာတော့မင်းအိမ်ရှိတဲ့ဟာမကြီးကွာတဲ့ဟိုအမေရိကန်သူကြီးလို့ဖြစ်အောင်လုပ်လိုက်လို့ပြောတာတဲ့ဟုတ်ကလားအဲအမေရိကန်လူကြီးကိုခုချိန်အလှမ်းအာရုံပြုပါဖြစ်တော့ ဟုတ်ကလားဟုတ်ကလားဟဲ့အင်းဆိုဆိုကြပါစို့ခုချိန်ပေါ့အမေရိကန်မှာအေးမီးလောင်လို့တဲ့ဆိုဒုသိပါဖြစ်တော့ဘူးကုန်းမီးလောင်လို့တယ်ဗျာခုဘာဖြစ်တော့ကိုယ်ခေါင်းကိုထောင်းလားဘူးကုန်းမီးလောင်လို့ဆိုအဟုတ်မှလို့အဖို့ပဲလို့တော့ဖုံးမော်နဲ့မျက်နာကိုနည်းနည်းသွေးပြောင်းသွားဘူးကုန်းမီးလောင်လို့ဆိုတာရှိသေးကြည်စမ်းဟင်နယူးယောက်ကြီးမီးလောင်တယ်ဆိုဘာဖြစ်တော့ တွေးကုန်ပြောင်းကြဟုတ်ဗျာဘူးကုန်မိလောင်နေဆိုတော့ခေါင်းထောင်ထားဘာဖြစ်လို့တော့အမေရိကန်ကအိမ်မဟုတ်ဘူးလားအဲ့ဒါလည်းအိမ်မဟုတ်ဘူးလားဟုတ်ဗျာဟောင်းရအမေရိကန်ကအိမ်မဟုတ်ဘူးတဲ့ကြည်စမ်းဒီဖို့ဒီဖို့အမေရိကန်ကအိမ်မဟုတ်ဘူးလားအမလုတ်ကြောင်မယ်ဗျာမကြည့်တော့မဟုတ်ဘူးနော်ဗျာဟင်ဟင်အဲလိုကိုဟုတ်ကလား မမြင်ဘူးသူအဖင်မမြင်ဘူးတဲ့အတန်မမြင်ဘူးတဲ့အနတ်မမြင်ဘူးတဲ့အရာသာဟုတ်ကလားဟိဒီမတွေးဘူးတဲ့အတွေ့အထိမျိုး မတွေးဘူးတဲ့အတွေ့မျိုးလို့ဖြစ်အောင်ကိုယ်စိတ်ကိုဆုံးမရမယ်လို့ဆိုလို့ဗျာဟင်ရှင်းနေတဲ့မြင်ဘူးဓာတိဟုတ်ကလားကြားဘူးဓာတိဟုတ်ကလားတွေ့ဘူးတဲ့အာယုံခံစားဘူးတဲ့အာယုံခံစားစေအာယုံခံစားဖို့ရည်ရွယ်ထားတဲ့ဟာတွေပေါ့ကိုအဲ့လိုဖြစ်အောင်လုပ်ရမယ်လို့ဆိုလို့ဗျာ ဒါမှသာသူနီးပြီးမယ်လို့ပြောတာမဟုတ်ဘူးလားဟုတ်ကလားဟဲ့ဒါပြောတာမဟုတ်ဘူးလားဟင်ကာလကိုမိမိကပြန်ဝါဖို့ဟုတ်ကလားဗျအဲ့လိုဖြစ်အောင်လုပ်နိုင်မလို့ဆိုလို့တဗျဟုတ်ကလားဒါမှသာကာလကိုတို့ကပြန်ဝါလို့ရမှာတယ်ဟင်အချိန်ရောအရွယ်ရောတို့ကပြန်ဝါခွင့်ရှိမှာတယ်ဟဲ့ဘောင်းဆိုတော့အကြောက်ရဆုံးကြီးကဟိုပြန်ဝါရမှာကိုဟင် မင်းကြွက်ကမွေကိုဟုတ်ကဲ့မင်းဘဝဆက်ဆက်ကြောက်ခဲ့တာထင်တယ်ကဘာနဲ့ချီကြောက်ခဲ့တာထင်တယ်အဲ့ဒီကဘာနဲ့ချီကြောက်ခဲ့တဲ့မွေကိုတို့အခုပြန်ပြီးတော့ကြွက်ကမြူရမယ်ဆိုတော့တော်ရော့တတိနဲ့ဟင်တော်ရော့ယုံကြည်ချက်နဲ့ဟုတ်ကလားအေးဒါကြောင့်မို့ဖခင်ကအဲ့ဒါကိုအရင်ခံပြီးတော့ပြောလိုက်တယ်ဟုတ်ကလားဗျာဒီအဲ့လိုဖြစ်ခဲ့ရင်တဲ့မင်း အဲမျက်စိနဲ့အဆင်းတွေ့ရင်လည်းတွေ့တဲ့နေရာလေးတတိနဲ့မှားရတော့မယ်ထင်တယ်။မြင်လို့မြင်တယ်မြင်တယ်ဆိုမြင်တာနဲ့သိတာပဲထင်တယ်။ဒါဆိုအမေရိကန်သူနဲ့မတူတော့ဘူးလား။ဟင်အမေရိကန်သူလှမ်းကြည့်လိုက်လည်းမြင်သိပဲထင်တယ်။လက်ရှိကြည့်တော့ကော မြင်သိပဲထင်တယ်။အဲကြာပြီးဒီတိုင်းမှမဟုတ်လား။ကြာတာနဲ့သိတာရှိတော့ဘသူလို့ပါသေးလား။ဘယ်ဝါလို့ပါသေးလား။ဘာလို့ပါသေးလား။အဲအဲ့ဘယ်သူဘယ်ဝါဘာမပါလို့ရှိရင်ကိလေသာဝင်နိုင်သေးလား။ ဟုတ်ကလားမိဘူဘောကိုရင်ကောင်မပြန်ရဲတယ်လို့တဲ့ဗျဟင်အဲ့ဒီဒီတတိနဲ့မှတ်နေတဲ့အပေါ်ကိုကိလေသာဝဲနိုင်လေလားတိုင်မြင်ပြီနဲ့ပြီးပြီထင်ဟဲ့ကြားပြီနဲ့ကောနံပြီနဲ့ကောစားပြီနဲ့ကောထိပြီနဲ့ကောပြီးပါပြီဒီလိုဆိုတို့ရှိတာလေးတွေကောအမေရိကန်အမေရိကန်သူနဲ့ဖြစ်နေမှာအမေရိကန်သားလုံးဖြစ်နေမှာတဲ့တို့ရှိတာလေးတွေကောအမေရိကန်အိမ်နဲ့ဓာတ်လုံးဖြစ်နေမှာဟုတ်ကလားဗျဟင် ဒီလိုဆိုရင်မြင်ပြီလည်းပြီးသွားမှာပေါ့အမြင်ဟာအမြင်ပဲမဟုတ်ဘူးလားအသိဟာအသိပဲမဟုတ်ဘူးလားအဲဒီမြင်နေတဲ့မျက်စိကဝင်သိလို့ရသလားသိနေတဲ့သိဟာကဝင်ကြည့်လို့ရသလားဟုတ်ကလားအဲ့တော့မြင်တာကမြင်တာပဲသိတာကသိတာပဲဒါပဲတင်ဟိအဲ့တော့မြင်ပြီဒါတစ်ခုပဲရှိနေမှာကွာသာဖရာကတော့ဖြင့်လေးချက်ထဲနဲ့ဟောလိုက်တာပေါ့လေအာယု6ပါးကိုဒိဋ္ဌိဒိဋ္ဌမတ္တမြင်တာမြုံနဲ့ပြီးနေမှာကွာဟုတ်ကလားတုတ်တေတုတ္တမတ္တကြားတာကြားယုံနဲ့ပြီးရောကွာဟုတ်ကလား ကြားပြီးနဲ့ပျောက်ပြီတယ်ဘသူရဲ့ဘယ်ဝါယမရှိပဲနဲ့ကိလေသာချေချေမချနိုင်ပဲနဲ့ဟုတ်ကလားဒီလိုဆိုရေထဲသွားတဲ့ခြေဟာတွေကောမဖြစ်ဘူးလားရေထဲသွားတဲ့ခြေဟာထောက်တုံတော့ဖြင့်ဆယ်လက်မဘဝဆယ်လက်မရာလေးတော့ရှိမှာပေါ့ကိုယ်ဓမ္မဘဝကောကိုယ်ဓမ္မတော့ရှိမှာပေါ့နှုတ်လိုက်တော့ရှိသေးလားဒီဟောဒီလိုဖြစ်မသွားနိုင်ဘူးလားပြီးတော့အဲ့ဒီမြင်နာကြတာကလွယ်လို့နာနာသားတာထိတာရှိတယ်ထင်တယ်ဒါကြတော့မုတေမုတ္တမတ္တံဘဝိတတိတဲ့ တွေ့တာတွေ့ရုံနဲ့ဖြစ်လိမ့်မကွာတဲ့သူကအရှင်းပြောတော့ကျင်းတာလေဒါပြီးဝိညာတိဝိညာဏမတာနဲ့တိတာလည်းတိရုံနဲ့ဖြစ်လိမ့်မကွာတဲ့ဟုတ်ကလားဟိဟိအဲ့တော့ရောအာယုံ၆ပါး၄ပါးနဲ့ပဲခေါ်လိုက်ပြီထင်ဟိဒီလိုဆိုဘသူကြည့်ကြည့်ဒါပဲထင်ဟုတ်ကလားအရင်ကြည့်တော့ဟောတသိမ့်ကြည့်တော့ဟောရန်သူကြည့်တော့ဟောမိတ်ဆွေကြည့်တော့ဟောဒါပဲရှိတော့တယ်တဲ့ဒါကိုလည်းမင်းဆက်ပြီးတော့မှတ်နေကွာတဲ့ဟုတ်ကလား ဒီတတိလေးကဟေ့ကာလကိုမျိုးနေရမှာပဲထင်တယ်ဟေ့ဟေ့ကာလကိုမျိုးနေရမှာထင်တယ်ဟေ့ဟေ့အချိန်ရောအရွယ်ရောနှစ်ခုလုံးကိုမျိုးနေရမှာထင်တယ်ဟေ့ဒီတတိကအဲ့တော့မျိုးတယ်ဆိုတော့ဘယ်နဲ့တော့ဟိုပြတ်တောင်းပြတ်တောင်းလားတလက်စကြီးဟေ့ဟိုမွေတဲ့ကိုကြွက်ဝင်တော့ကပြတ်တောင်းပြတ်တောင်းလားတတောက်လျှောက်ထင်တယ်တို့ကတော့တောက်လျှောက်ထင်တယ်အပမာဒတတိဒါဘုရားရှင်လည်းဟောတာ ဘယ်ကမ္မဋ္ဌာန်းဆရာဖြစ်ဖြစ်အပမာဒတတိပဲပြောမှာပဲကြတောင်းကြတောင်းမှကွာလို့ဘယ်တော့မှမဟုတ်ဟုတ်ခလားတရတမှမှကိုကတရတဟင်အမြဲတမ်းမြူပြီးသားဖြစ်နေမှာပေါ့ဟုတ်ကလားဒီလိုသာမင်းဆက်ပြီးတော့အားထုတ်နေမယ်ဆိုရင်တဲ့အဲ့ဒီမြင်နာနဲ့မင်းနဲ့မဆိုင်မဲဖြစ်သွားလိမ့်မယ်တဲ့မြင်နာမြင်နာပဲထင်ဟင်ထိုင်နေလားဟိမြင်နာနဲ့ဟင်မင်းနဲ့မဆိုင်မဲဖြစ်မဆက်ဆိုင်မဲဖြစ်သွားလိမ့်မယ်တဲ့ဟုတ်ခလား ဟင်ညင်ပြီးပျောက်ထင်တယ်ဟိဒါတော့တို့ဟိုတရားရှုတဲ့ယောဂီနဲ့ဆိုပင်ကညာကြမှာပုံထင်ရှားပါတော့ချက်ချင်းပေါ်ချက်ချင်းပျောက်တာဟုတ်ပဲချက်ချင်းပေါ်ချက်ချင်းပျောက်ဟုတ်ကလားဗျာအနာပေါက်ပြီးအနေရုံမရှိတခဲ့တို့ထင်တယ်ဟဲ့ဟုတ်ကလားဟိဟင်အဲ့ဒါဆိုမင်း၌ဟောမင်းနဲ့မဆက်ဆိုင်မဲနေလိမ့်မယ်တဲ့ဟုတ်ကလားဗျာဒါလည်းမှတ်နေရမှာထင်တယ်ဟဲ့ဟင်တတိယကာလကိုဝါမျိုးနေရမှာထင်ဗျာဟင်အဲဝါမျိုးနေရင်တဲ့အဲ့ဒီအဆင်းစသည် အာယုံများနဲ့မင်းနဲ့တခြားပြီးမင်းစီမှာ မတီးပဲနေလိမ့်မယ်တဲ့ဗျဟုတ်ကလားဟင်မတီးတော့မတီးတော့ဘူးထင်တယ်မြင်ပြီးပျောက်ထင်တယ်မြင်တာတွေရောတကယ်ရလိုက်သလားသဘောပဲဒါကတော့တို့ညာနယ်ပြောရင်တော့သင်္ခါရုပ္ပခညာရောက်တဲ့ယောဂီများကြတော့ခြူတာသားလို့ကောင်းတာနဲ့တွေ့လဲဒုံလို့တော့ဘူးလေဆိုးတာနဲ့တွေ့လဲဒုံလို့တော့ကိုမမရလိုက်တာသဘောပဲကိုဗျဒါကသင်္ခါရုပ္ပခညာရတဲ့ပုဂ္ဂိုလ်များမှသိမယ်မှာဗျာ ဟင်မဲ့နိုင်မတီးပဲဖြစ်နေမယ်တဲ့ဟုတ်ကလားသူလည်းသူ့ဟာသူနေတယ်ကိုလည်းကိုဟာကိုနေတယ်ဟဲ့ဟုတ်ကလားဗျာဒါလည်းမင်းမှတ်နေရမှာတယ်ဟဲ့ဒီတို့ဟိုတတိယဟိုကာလကိုဝါမြုံနေရမှာတယ်ဒီလိုမျိုးနေလို့ရှိရင်နဲ့အဲ့ဒီအသင်းစသောအာယုံများဟာသိမှမရှိတဲ့ဟိုဘက်ကိုအဆုံးထိရောက်နေမယ်တဲ့ဟုတ်ကလားဗျာဒီနဲ့ပထမတော့ မစဆိုင်မဲထင်တယ်ဒါပြီးမတီပဲထင်တယ်ဟုတ်ကလားဟင်ဟင်ဒါပြီးဟိုသင်နဲ့မဆိုင်ပဲထင်တယ်ဟဲ့ဟုတ်ကလားဒါပြီးအဲ့ဒီအစင်းစားတဲ့အာယုန်နေဟုတ်ကလားမိမိစိတ်ကနေပျောက်ပြီးဟုတ်ကလားအစင်းနဲ့အဲ့ဒီအာယုန်နေပျောက်ရင်ကိုကဒုက္ခကနောက်ဆုံးမဖြစ်နိုင်ဘူးလားဒါအရိယာသာတဲ့ဝင်တာကိုပြောတာအဲ့လိုအာထုဟာတယ်တဲ့ဗျ ဒါတို့ဖရာရှင်ကမာလူကြဗုဒ္ဓဆိုတဲ့ရဟန်းအိုကြီးကိုပေးတယ်နေပါဗျာဟုတ်ကလားဗျာကဲဘယ်နဲ့တော့တို့ဟောအဖိုးရှင်ဘယ်နဲ့တော့ကာလအမျိုးကိုဒုက္ခမှာလားဒုက္ခကာလကိုမျိုးမှာလားဟုတ်ကလားကလားမျိုးမှာလားကာလမျိုးမှာလားဖို့အိုးသေးချာလည်းပြောဗျာဖို့ရောမပြောနဲ့ဗျာတို့ကတော့ကလားကိုမျိုးမှာကြားနာပဲဖိုးရှင်ဟင်ကာလကိုမျိုးမဲ့ ဒီလိုဆိုဘာလို့အုံတင်ကြီးများဖိုးရှင်ရှိလားဘယ်လိုနေလို့ဟင်အမေရိကန်သူကြီးလိုပဲလားနင်ဘသူတို့လို့မေးမှထိုင်တယ်နင်ဘယ်လိုဘယ်လိုမေးမှတော့ဘယ်လိုမေးမှတော့ပြကဲလို့သွားပါဦးဘယ်လိုမေးမှတော့ဖို့ဟင်ဟင်အဖွားအုံတင်ကြီးများဖိုးရှင်ရှိရှိလာရင်ဒီလိုကြီးဟိုတသိန်းကြီးတို့ငူငူကြီးနေပါမလားဟုတ်ကလားဟင် နဲ့ဒီအဖို့ဘာဖြစ်နေတော့လဲပေါ့ပခုံးလာပေါ့ဟူမှာဗျဘယ်လိုလုပ်မလို့ဖို့ဟာဟုတ်ပါမလားဗျဟင်လောကရောပဲဗျဒီမသိတဲ့ဖို့ဆိုပြီးတော့ဘယ်နဲ့တော့လက်ကြီးအတင်းဆွဲပြီးခေါ်သွားဘယ်နဲ့လုပ်မလို့ဟင်အဖို့အတင်းဆွဲခေါ်ဘယ်နဲ့လုံးမလုံးဖို့လုံးဘူးဗျဒီအဖို့ကြံဖန်ပြောတာဟင်ဟင်အဲ့တော့တို့လည်းခုနဲ့ပြောရင်တော့ ဟုတ်ကလား60ခုနှစ်ဆိုတဲ့အချိန်နဲ့60ခုနှစ်ကအရွယ်တွေကိုတို့အမျိုးခံရရပြီထင်တယ်ဟိခု61ရောက်လာပြီလေဟင်ဒီတိုင်းဒီတိုင်းသာဆက်အမျိုးခံနိုင်မယ်ဆိုရင်ဘယ်နေတော့ဟဲ့တို့တဖြည်းဖြည်းနဲ့ကာလရဲ့ဝါပတ်နဲ့ပြရတော့မယ်ထင်မဗျအဲ့တော့ကြံတဲ့အချိန်ပိုင်းလေးတော့မာလုကြဗုဒ္ဓတောင်98နှစ်ကျမှပြန်မြူသေးတာဟုတ်ကလားဗျတို့ဟာဟောဒီအရွယ်တွေမမြူနိုင်ကြသေးဘူးလား သင်ဘယ်တော့မျိုးမှာတော့ဖြည်းဖြည်းပေါ့ပါတော့ဘယ်တော့မျိုးမှာတော့လှုပ်တော့ဘူးဟောရဘယ်တော့မျိုးမှာတော့ဆိုဟေးလှုပ်တော့ဘူးရသူတို့ကြတော့ဟေးအဲ့တော့တို့အခါကလည်းအခါကောင်းတယ်နဲ့ဟင်းဘဝကလည်းဘဝကောင်းလားဟင်းတို့ဘက်ကဝရိယကောင်းမှုပဲလိုတယ်ထင်တယ်ဟင်းဝရိယကောင်းကောင်းနဲ့တို့ရွာတဲ့ဘာလှုပ်လှုပ် ဟင်ရွာရွာတဲ့နေသူရွာလုတ်တော့လုတ်ရမှာပဲထင်ဗျာရွာတဲ့နေတဲ့သူရွာလုတ်လို့ရင်းနဲ့ဘယ်ဟောတို့တတိလေးမျက်မပြတ်ထားလိုက်ရင်ဟုတ်ကလားအချိန်ကိုရောအရွယ်ကိုရောတို့ကမြူပြီးသားဖြစ်မယ်ထင်တယ်ဟဲ့ဒီလိုဆိုရင်တို့စိတ်တွေအားကောင်းလာမယ်ထင်တယ်စိတ်စာပါရတယ်တွေ့ဟုတ်ကလားဒီလိုဆိုတရားမှာရောကြောက်ပါမလားဟဲ့တို့ဝီဘူးဆရာတော်ဘုရားရဲ့အမြဲပြောခဲ့သလိုပေါ့ဝိဇ္ဇာနဲ့နေတရားမကြောက်ဘူးတဲ့လူသားတွေမှာဝိဇ္ဇာသိမလားဟဲ့ လူတော့သိတယ်သိလိမ့်မယ်ဝိဇာတော့ပါသွားမှထင်တယ်အဲ့တော့ဝိဇာနဲ့သိတဲ့ပုဂ္ဂိုလ်ကအောက်သွားမလားထက်သွားမလားအထက်သွားမှရှိတာပဲဟုတ်ကလားတဘွားပြောင်းပြီးဒီဝိဇာကတော့ဝိဇာဝိဇာမျိုးကြီးကတော့အညွတ်တက်အောင်မှထင်တယ်ဟိပွင့်အောင်မှထင်တယ်ဟိပြီးအောင်မှထင်တယ်ဟိဟုတ်ကလားအဲ့တော့လူသားသိခြင်းသိမယ်တဲ့ဝိဇာကမသေးပါဘူးတဲ့ဗျာဟင်အဲ့လောက်ထိအောင်ကိုတို့တေမင်းကြီးနဲ့ကြုံတော့မကြောက်အောင်တယ်ဟုတ်ကလားဗျာ အဲ့လိုကိုစိတ်စာလေးကိုတို့ဝါဝါစားကြကဲနာကြစို့